ဒီနေ့1350ပြည့်နှစ်တော်သလင်းလာပြီကျော်14ရက်1988ခုနှစ်အောက်တိုဘာလ9ရက်နေ့ညနေ2:43မိနစ်အချိန်မှာတရားဝဲစာသည် မနပါတရားဟောခဲ့ကြတော့ပစ္စယပရိကဟညာအကြောင်းနဲ့အကျိုးကိုသိတဲ့ညာအကြောင်းနဲ့အကျိုးကိုသိတဲ့ညာအကြောင်းကြောင့်တလောကလုံးဟာအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့သဘောမှာ သစ္စာ၄ပါးလည်းပါတာပဲသစ္စာ၄ပါးမှန်တရားလည်းပဲအကြောင်းကြောင့်အကျိုးဖြစ်တာပဲမိန့်ကြားထားတာအကြောင်းအကျိုးဖြစ်နေတဲ့သဘာဝမျှပဲတစုံတရားဖြစ်ပေါ်အောင်ပြုလုပ်ပေးတဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့ကာရကအတ္တမရှိဘူး ဒီပြုလုပ်ပေးတတ်တဲ့တတ္တဝါဆိုတာရှိကလည်းရှိဘဝတွေမှာလည်းမရှိခဲ့ဘူးရှိဘဝတွေမှာလည်းပဲအကြောင်းအကျိုးဆက်ဆက်ဖြစ်ပျက်ခါမျှပဲရှိဘဝနဲ့အခုဘဝဆက်ဆက်မှုကလည်းအကြောင်းအကျိုးဆက်ဆက်မှုသဘောမျှပဲရှိဘဝကတစုံတယောက်သောပုဂ္ဂိုလ်တ attva ဟာဒီဘက်ဘဝမှာ ဘဝအသစ်ဖြစ်လာတာမဟုတ်ရှင်းဘဝအကြောင်းကြောင့်ဒီဘက်ဘဝမှာရုပ်အသစ်နာမ်အသစ်အကျိုးတရားအနေနဲ့ဖြစ်လို့ကြောင်းကျိုးဆက်သွယ်မှုသဘောမျှပဲရှိတယ်ထို့တူဒီဘက်ဘဝမှာလည်းပဲအစဆုံးပဋိသင်္ဍေဝိညာဉ်စိတ်ပဋိသင်္ဍေနေတဲ့စိတ်ကလေးကစပြီးတော့ဒီဘက်ဆက်ခါဆက်ခါ စိတ်တွေတစ်ခုဖြစ်ပေါ်ပြီးတစ်ခုပြောင်းတစ်ခုဖြစ်ပေါ်ပြီးတစ်ခုပြောင်းနေအဟောင်းအဟောင်းတွေချုပ်ပြောက်ပြီးတော့အသေးသေးတွေဖြစ်ပေါ်ခြင်းအပြင်အကြောင်းအကျိုးအနေနဲ့ဆက်လက်ဖြစ်နေတဲ့သဘောမျှပဲယုတ်တရားတွေလည်းအကြောင်းအကျိုးအနေနဲ့ဆက်လက်ဖြစ်ပေါ်နေတဲ့သဘောမျှပဲအဲ့ဒီအကြောင်းအကျိုးမှတပါမပြတ်မစည်းပဲတည်မြဲခိုင်ခံ့နေတဲ့အသက်ဝိညာဉ်အတ္တတစုံတရားကိုပြုလုပ် ဖြစ်အောင်ပြုလုပ်ပေးတဲ့ကာရကအတ္တရှင်းရှင်းကပြုလုပ်ခဲ့တာတွေကိုခံစားတဲ့ဝါဝေဒကအတ္တဆိုတာဒါတွေမရှိဘူးဒီပိဿုပံဘဝမှာလည်းပဲယုတ်အကြောင်းတရားကြောင့်နာမ်ကျိုးတရားဖြင့်နာမ်အကြောင်းတရားကြောင့်ယုတ်ကျိုးတရားဖြင့်နာမ်အကြောင်းတရားကြောင့်နာမ်ကျိုးတရားဖြင့်အစရှိတဲ့အပြင်အကြောင်းအကျိုးဆက်သွယ်ပြီးတော့ဆက်ဆက်ပြီးဖြစ်ပြနေတာပဲ ဒီအကြောင်းတွေအကျိုးတွေလည်းပဲမိမိသက်ဆိုင်ရာအကျိုးကိုဖြစ်ပေါ်စေဖို့ရာအကြောင်းတတ္တိမြတာကြံပြီးတော့အဲ့ဒီဖြစ်ပေါ်ပြီးခဏမှပဲချက်ချင်းပြည့်စည်သွားတယ်။ရုပ်ကြောင့်တရားလည်းဖြစ်ပေါ်ပြီးခဏမှလည်းပြည့်စည်သွားတယ်။စိတ်နာကြောင့်တရားလည်းဖြစ်ပေါ်ပြီးခဏမှပဲပြည့်စည်သွားတယ် ပျက်စီးသွားတော့၎င်းဖြစ်ပေါ်ရတယ်။ဒါကြောင့်ဆက်ကဆက်ကအကြောင်းအကျိုးအနေနဲ့ဆက်ဆက်ပြီးဖြစ်ပေါ်နေတဲ့သဘာဝမျှပဲရှိတယ်။တည်မြဲအခိုင်အမာအနေနဲ့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်ဆိုတာဒီဘဝမှာလည်းမရှိဘူး။ဒါကြောင့်ဒီဘဝကနောက်ဘဝအနာဂတ်ဘဝကို ကူးသွားတဲ့ပြောင်းသွားတဲ့ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူး။ဘာကြောင့်လဲဒီဘဝမှာကိုပဲတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တဆိုတဲ့သဘောမရှိတဲ့အတွက်နောက်ဘဝကိုကူးเสียပြောင်းเสียပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူး။ဒီဘဝမှာပြုလုပ်ဖြစ်ပေါ်တဲ့အကြောင်းတရားတွေကြောင့်လာမဲ့ ဘဝမှာရုပ်အသေးနာအသေးအကျိုးအနေနဲ့ဖြစ်ခါမျှပဲဒါကြောင့်ဒီဘဝကဘာတစ်ခုမှခိုးဘဲဘဝကိုတည်ငဲလျက်ကူးပြောင်းသွားတာမရှိဘူးခိုးဘဲဘဝမှာအကျိုးအနေနဲ့ရုပ်အသေးနာအသေးဖြစ်ချင်းမျှတာပဲအနာဂတ်ဘဝရောက်တော့လည်းပဲအဲ့ဒီရုပ်အသေးနာအသေးတွေအကြောင်းအကျိုးအနေနဲ့ဆက်ခါဆက်ခါဖြစ်သွားလို့မလို့ ပုဂ္ဂိုလ်တ attva လူနပြမာလို့ခေါ်ဝေါ်ဖြစ်ယုံမျှဝေါ်ဟာရစကားမျှပဲရှိတယ်တကယ်တော့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးလောကစကားသုံးနှုန်းဖြစ်နိုင်ုံမျှလူရဲ့နတ်ရဲ့ယောက်ျားရဲ့မိန်းမရဲ့ဆိုတဲ့စကလုံးများဝေါ်ဟာရများသာရှိတယ်တကယ်စင်စစ် တည်တံခိုင်မြဲနေတဲ့ပုဂ္ဂိုလ်တ attva ကမရှိဘူးအဲဒါလို့ပိုင်းပိုင်းခြားခြားသိတော့တည်တံခိုင်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်ဟာရှေးကလည်းမရှိခဲ့ဘူးအခုလည်းမရှိဘူးနောင်လည်းမရှိဘူးဆိုတာသိကြသွားတော့ရှိများရှိလေသေးသလားဆိုတော့ယုံမှားဘာဖြစ်သွားလဲယုံမှားกินသွားတယ်ယုံမှားလွန်မြောက်သွားတယ်ဒါကြောင့်မလို့ ဒီပစ္စယပရိက္ခဉာဏ်ဖြစ်စေအခိုက်ကိုကင်ခာဝိတရဏဝိတုဒ္ဓိဒီတန်ခိုင်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်များရှိများရှိလေသည်လေလေသေးသလားဆိုတော့ယုံမားကိုလွန်မြောက်သောအဖြစ်စင်ကြယ်သွားလို့ကင်ခာဝိတရဏဝိတုဒ္ဓိအလုံးဟာအကြောင်းအကျိုးသဘာဝမျှပဲဖြစ်တယ် မြတ်စွာဘုရားရဲ့ပင်စွဲကြီး၅ဦးတည်းကတပည့်တဦးဖြစ်တဲ့အရှင်အတ္တဇီရာဇကြုံမျိုးတဲ့ဆုံးခံကြွတဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့အလောင်းဥပဒိဋ္ဌာနဲ့တွေ့ကြတွေ့ကြတဲ့ဆိုဥပဒိဋ္ဌာကအရှင်အတ္တဇီကိုမြင်တော့အရှင်အတ္တဇီကတရားလက်မလွတ်ရဘဲနဲ့ ရှုမှတ်ပြီးတော့ဆုံးခံသွားတော့ရှင်အတ္တစီရဲ့အိန္ဒြေတွေဟာလည်းကြည်လင်းနေတယ်ကိုယ်မူရနောက်မူရတွေလည်းတည်ကြည်ငြိမ်သက်နေတယ်ဒါကြောင့်ဥပဒေတာကဒီပုဂ္ဂိုလ်တော်ပုဂ္ဂိုလ်တူပဲသူ့မှာတော့တရားတူတစ်ခုခုရှိပြီနဲ့တူတယ်လို့အကဲခတ်မိပြီးတော့အရှင်သာအရှင်အတ္တစီနောက်က အသာလိုက်သွားတယ်မြို့အထွက်လို့တနေရာမှာဆုံးဖို့မိတဲ့အခါဥပတိတ်တာကတတိတူအနေနဲ့ပြုဝေကိစ္စမှန်သမျှဝတ်ပြုစုတယ်ဆုံးဖုံးပေးပြီးတဲ့အခါကျတော့မှအရှင်အတ္တကြီးကိုမေးတယ်အရှင်ဖေဟာအရှင်ဖေဟာရဲ့အိန္ဒြေတွေဟာအင်မတန်ကြည်လင်ပါတယ် ကိုအမူအရာတွေလည်းအင်မတန်တည်ကြည်ငြိမ်သက်နေပါတယ်အရှင်ဘုရားရဲ့မျက်နှာကျမျက်နှာတော်ကလည်းအင်မတန်ငြိမ်းချမ်းအေးမြနေပါတယ်ဒါကြောင့်အရှင်ဘုရားမှာတရားတူတစ်ခုတည်ပြီးရှိပြီလို့ယူဆပါတယ်အရှင်ဘုရားရဲ့ဆရာကဘသူပါလဲအရှင်ဘုရားရဲ့ဆရာကဘာဝါဒရှိပါသလဲမေးတယ် မေးတော့အရှင်အန္တဇီကဖြေတယ်တူတူတုတ်တုတ်ပဲငါရှင်တဲ့ငါတို့ဆရာမြတ်စွာဘုရားကဂေါရမမြတ်စွာဘုရားပါတဲ့ငါတို့ဆရာရဲ့ဝါဒကဖြစ်ဖြစ်သမျှသဘာဝတွေဟာ အကြောင်းကြောင့်ဖြစ်ပေါ်လာကြတယ် အဲ့ဒီအကြောင်းဖြစ်ပေါ်လာတဲ့အတွက်အဲ့ဒီအကြောင်းချုပ်ငိမ့်တဲ့သဘောလေးရှိတယ်။ဒါကြောင့်ဒီအကြောင်းချုပ်ငိမ့်တဲ့အတွက်အကျိုးမဖြစ်ပေါ်တဲ့ငြိမ်းအေးခြင်းသဘောလေးရှိတယ်။လူရင်းကတော့အရာတိုင်းဟာအကြောင်းကြောင့်ဖြစ်တယ်အကြောင်းငြိမ့်တော့အကျိုးလည်းငြိမ့်သွားတယ်။ဒီလောကလုံးဟာအကြောင်းကျိုးသဘာဝမျှပဲ။ ဒီလိုဖြေလိုက်တာဟုတ်ပါမလားတလောကလုံးဟာကြောင်းကျိုးသဘာဝမျှပဲတဲ့ဒါပဲဖြေလိုက်တာယေဓမ္မာဟိတုပဘဝဒေတံဟိတုံတထာဂတောအာဟဒေသင်္စာယောနိရောဓောဧဝံဝါဒီမဟာသမနောတဲ့ပါဠိလိုအဲ့ဒါလိုလေးဖြေလိုက်တာကြောင်းကျိုးသဘာဝမျှပဲလို့ဆိုတော့ အကြောင်းအကျိုးမှတပါပုဂ္ဂိုလ်တ attva အနေနဲ့တည်မြဲနေတဲ့အခိုင်အမာသဘောရှိသလားမရှိဘူးရှိကလည်းမရှိဘူးအခုလည်းမရှိဘူးနောင်လည်းမရှိဘူးအဲ့ဒီသဘောသိရအောင်ကတော့ပုဂ္ဂိုလ်တ attva လို့စကလုံးနဲ့ခေါ်ဝေါ်ဖြစ်ရုံနာမည်အတတ်ခံရတဲ့ရုပ်အစုနာအစုကိုတတိနဲ့ ကတ်ရှုအဲဒါလို့တတိနဲ့ကတ်ရှုလို့ရှိရင်တည်ငဲနေတဲ့အရာဘာမှမရှိအကြောင်းကြောင့်ဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ပျောက်ပျောက်သွားတဲ့ကြောင်းကျိုးဖြစ်စဉ်ပြည့်စင်မျှပဲရှိတယ်ဆိုတာသိတယ်ကြွကျင်စိတ်ကလေးရှိလို့ခြေတော့က ကြွား၍သဘောဖြစ်တယ်လှမ်းညင်စိတ်ရှိလို့ရှေ့၍တဲ့သဘောဖြစ်တယ်ခြားညင်စိတ်ရှိလို့အောက်ဘက်၍ကြသွားတဲ့သဘောရှိဖြစ်တယ်အဲ့ဒီကြွားညင်စိတ်ဟာလည်းဖြစ်ပေါ်ပြီးပြောက်တယ်ကြွား၍မှုလည်းဖြစ်ပေါ်ပြီးပြောက်တယ်လှမ်းညင်စိတ်ဆိုတာလည်းဖြစ်ပေါ်ပြီးပြောက်တယ်လှမ်း၍မှုဆိုတာလည်းဖြစ်ပေါ်ပြီးပြောက်တယ်ခြားညင်စိတ်ဆိုတာလည်းဖြစ်ပေါ်ပြီးပြောက်တယ်ခြားရွေမှုဆိုတာလည်းဖြစ်ပေါ်ပြီးပြောက်တယ် ဒါကြောင့်နေရာတိုင်းဟာအကြောင်းနဲ့ဖြစ်ပေါ်အကြောင်းကြောင့်ဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ဖြစ်ပေါ်ပြီးတာနဲ့ချုပ်ငိမ့်ချုပ်ငိမ့်ချုပ်ငိမ့်သွားကြတာပဲတည်ရန်ခိုင်မြဲနေတဲ့ပုဂ္ဂိုလ်တ attva ရဲ့လို့သိเสียဘာမှမရှိဘူးဒါကြောင့်ငါတဏ္ဍမှာအမေမွေးကလေးကမပြတ်မစည်းပဲပါလာတဲ့အသက်ကလေးရှိများရှိလေသလားဝိညာဉ်ကလေးရှိများရှိလေသလားလို့ ယုံမှားပွဲမရှိတော့ဘူးတဲ့တည်တံ့ခိုင်မြဲပြီးတည်မြဲနေတာဆိုတာဘာတစ်ခုမှမရှိ မပြဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့ယုတ်အစုနာအစုယုတ်စင်နာစင်မျှပဲရှိတယ်အဲဒါလိုသိတဲ့အတွက်ရှိများရှိလေသလားအတ္တမပြတ်မရှိပဲတည်မြဲနေတဲ့အတ္တဝိညာဉ်အတ္တရှိများရှိလေသလားဆိုတဲ့ ယုံမှားစင်ကြယ်သွားတယ်ယုံမှားလွန်မြောက်သွားလို့ဘာတုတ်တိဘာဝိတုတ်တိတဲ့ကင်္ခာဝိတရဏဝိတုတ်တိကင်္ခာဝိတရဏဝိတုတ်တိအကြောင်းအကျိုးပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုဘာခေါ်တဲ့သုလသောတာပန်သုလသောတာပန်ဆိုတာဘာတော့ သောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်သုလဆိုတာငယ်ရာကိုဆိုလိုတယ်။ဒါကြောင့်သုလသောတာပန်သောတာပန်အငယ်စားလို့တချို့ကပြောကြတယ်အဲ့ဒါမှားတယ်။သောတာပန်မှာအငယ်တွေအကြီးတွေမရှိဘူးသောတာပန်ဆိုသောတာပန်ပဲ။ဒါပေမဲ့မဲ့ညာသောတာပတ္တိမဲ့ညာရတဲ့ဖူညာရတဲ့ပုဂ္ဂိုလ်ကိုသောတာပန်စစ်စစ်အနေနဲ့ခေါ်ရတော့အခု သောတာပတိမဉာဏ်မရသေးပဲနဲ့ပစ္စယပရိခဉာဏ်မျှရပြီးတော့ကင်္ခာဝိတရဏဝိတ္တုဖြစ်တဲ့ပုဂ္ဂိုလ်ကိုသောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်လို့ဆိုရတယ်။ဘာကြောင့်သောတာပန်နဲ့အလားတူတယ်လဲလို့ဆိုတော့ဒုတိယဘဝမှာအဘယ်မလားမရောက်ရခြင်းအပြင်တူလို့သောတာပန်ပုဂ္ဂိုလ်ကတော့ဒုတိယဘဝတည်းမဟုတ်တော့ဘူးဘဝတိုင်းဘဝတိုင်းမှာအဘယ်မလားမရောက်ရတော့ ဇူလသောတာပန်ကတော့ဒုတိယဘဝမှာအပယ်မလားမရောက်ရဘူးရကတော့ဂိမ့်သေးတယ်မြဲတယ်နိယတဂတိကောမြဲသောသူဂတိဘဝရှိတဲ့ဒုတိယဘဝဒါပေမဲ့တတိယဘဝမှာတော့မသေးကြဘူးသို့တော်လည်းဒီနေရာမှာကျမ်းဂန်က ဖွင့်ပြထားတာဘလို့ဖွင့်ပြထားလဲဆိုတော့ကင်္ခာဝိတရဏအပရိအပရိဟိနကင်္ခာဝိတရဏဝိတုဒ္ဓိကောဝိပတ္တကောလောကိယာဟိသီလသမာဓိပညာသမ္မာရာဟိ တမန္နာကတ္တာနိယတဂတိကောစဉ်းစားကြည့်ယောဂီတို့ပစ္စယပရိက္ခညာဖြစ်ပြီးဘာဖြစ်တယ်လဲဆိုတမန္တနာညာတမန္တနာညာကြတော့ရှုတိုင်းရှုတိုင်းအရှုကအာယုံဖြစ်ပေါ်လာတာလည်းသိရတယ်ပြည့်သွားတာသိရတယ်ဒါကြောင့်မတည်မြဲဘူးလို့သဘောပေါက်ရတယ်ဒုက္ခဝေဒနာလည်းပြင်းပြင်းထန်ထန်ရှုရတယ်ပြင်းပြင်းထန်ထန်ရှုတဲ့ဝေဒနာတွေလည်းပဲ နောက်ဆုံးမှပျောက်သွားတာကြီးပဲဆိုတာသိရတယ်နောက်ရှုလိုက်တိုင်းရှုလိုက်တိုင်းအရှုခံယုတ်အရှုခံနံတရားတွေဟာလည်းပဲဖြစ်ပေါ်ပြီးပြက်ရှုစိတ်လည်းဖြစ်ပေါ်ပြီးပြက်ပျောက်လို့မို့မပြတ်ဖြစ်ပြက်နှိမ့်ဆက်ခံရတဲ့သဘောတွေပဲလို့ဒုက္ခသိရတယ်အဲ့ဒါကတတိယဉာဏ်မှာဒီတော့အာထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဆိုကြပါစို့ ကျိုးကျိုးဆန်းဆန်းအထုတ်ရင်10ရက်15ရက်အထုတ်တာကိုလည်းသဘောပေါက်တယ်ညံလည်းသိနေကျိုးလည်းကျိုးစားတယ်ဆိုရင်10ရက်15ရက်တာမန်ဖြမ်းမြယောဂီဆိုလို့ရှိရင်တလအလွန်ဆုံးပေါ့လေအဲ့ဒီအတွင်းမှာပဲအကြောင်းကြောင့်အကျိုးဖြစ်တာမသိနိုင်ဘူးလားသိနိုင်တယ် ကြွကျင်တယ်လို့ရှုလိုက်တာနဲ့ခြေထောက်ကကြွသွားပြီဆိုတာမသိပေဘူးလားအဲ့ဒါကြွကျင်စိတ်ကြောင့်ကြွမှုသဘောဖြစ်တယ်ဆိုတာဒါသိတာပဲမဟုတ်လားထားကျင်တယ်ထားကျင်တယ်ထားတယ်ထားတယ်လို့ထံရကထားတော့ထားကျင်စိတ်ကိုလည်းရှုတယ်ထားတာကိုလည်းရှုတယ်ရှုတော့ထားကျင်တယ်လို့ရှုလိုက်တာနဲ့တရွေ့ရွေ့ခန္ဓာကိုယ်ကြီးကသူ့ဟာသူထသွားတယ်လို့အဲ့ဒါလို့သိတာရှိတယ် ထို့တူပဲထိုင်ရင်လည်းထိုင်ရင်လည်းလို့ရှိပြီးတော့တရွေ့၍ခန္ဓာကိုယ်ကသူ့လိုလိုရွေ့ရွေ့ရွေ့ရွေ့ပြီးအောက်ထိုင်ကြသွားတယ်လို့သိတယ်။ဒါလည်းပဲကြွကျင်စိတ်အကြောင်းကြောင့်ကြွမှုအကျိုးထိုင်ရင်စိတ်အဲထိုင်ရင်စိတ်အကြောင်းကြောင့်ထမှုအကျိုးထိုင်ရင်စိတ်အကြောင်းကြောင့်ထိုင်မှုအကျိုးဖြစ်တယ်ဆိုတာဒါသိရ။ဒီတော့အဲ့ဒါလောက်သိတော့ အဲ့ဒါလောက်သိတာကိုယောဂီကငါဖြင့်အများကြီးသိပြီလို့ကျေနပ်အာရမှုရှိသလားမရှိဘူးလားမရှိဘူးနော်ကိုဟာကိုသိမှန်းတောင်မှပဲမသိဘူးနော်သိမှန်းတောင်မသိဘူးသိတော့လည်းသိနေတာပဲအဲ့တော့အဲ့ဒါလို့ပြိပိသသာတာရှုတိုင်းရှုတိုင်း အကြောင်းကြောင့်အကျိုးဖြစ်နေတာပဲဆိုတာရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းသိရင်ဒါကင်္ခာဥဒရဏဝိတ္တုပစ္စယပရိကညာအခဏဇုလသောတပန်အဆင့်ဆိုတာသို့တော်လည်းပဲအဲ့ဒါလောက်ကလေးသိယုံနဲ့တရားကထွက်သွားတဲ့အခါကျတော့ဒီယောဂီရဲ့စိတ်တွေဟာတော်တော်များပြောင်းလဲသွားပြီလားမပြောင်းလဲသေးဘူးလောဘလည်းမရောသေးဘူးဒေါသလည်း မလျော့သေးဘူးမာနလည်းမလျော့သေးဘူးအတ္တဆိုတာကလည်းမလျော့သေးဘူးငါငါဆိုတာလည်းမလျော့သေးဘူးအဲ့တော့အတ္တဒိဋ္ဌိနဲ့လောဘဒေါသမောဟမာနမှမလျော့သေးရင်သူဟာအပယ်ကျစေနိုင်တဲ့အကုသိုလ်အမှုကိုယံဖယံခါများမပြုတ်မိနိုင်ပေဘူးလားသူတဏ္ဍာမှာဒီအကြောင်းအကျိုးသိတဲ့ပစ္စယပရိက္ခဉာဏ်ကအမြဲရှိနေပါမလားမရှိဘူး တခါတရံပြန်ပြီးတော့တရားတတိရှိလို့မလို့ပြန်ဆင်ញင်ကြည့်တဲ့အခါမှာအော်ဟိုတုန်းကငါဒီလိုအကြောင်းကျိုးသိခဲ့တာပဲလို့ပြန်ပြီးသိလာလို့အကြောင်းဆိုရင်အကျိုးဆိုတာပဲလို့အကြောင်းကောင်းရင်အကျိုးကောင်းတာပဲလို့သဘောပေါက်ပြီးတော့ရှောင်နိုင်တဲ့အခါရှိကောင်းရှိမယ်အဲ့ဒါကပြန်ပြီးတော့မိမိသိတာကိုပြန်ဆင်ញင်မိလို့အကြောင်းအကျိုးများတာရှိတာပဲဆိုတော့အသိဉာဏ်ဖြစ်နေတဲ့အခါမှာ အဲ့ဒါလို့ဖြစ်နေတဲ့အခါမဟုတ်တဲ့အချိန်တွေကမများနိုင်ပြီဘူးလားတရားလွတ်အမှတ်လွတ်တတိလွတ်လွတ်နေတဲ့အချိန်တွေကမများပြီဘူးလားများတော့ဒီလောက်ရထားတဲ့တရားအချိန်လေးဟာအဲ့ဒီပြင်မဲ့လောကလူဘဝမှာအင်ကောင်းအားကောင်းနဲ့ပါနေနိုင်မှာမလားမပါနိုင်တော့ခုနပြောတဲ့ယံဖယံခါအပယ်ကြစေနိုင်တဲ့ကြစေနိုင်လောက်အောင်ကြမ်းတမ်းတဲ့အကုသိုလ်မှုမပြုမိနိုင်ပေဘူးလား ပြုမိနိုင်ပြီဆိုလို့ရှိရင်တော့ဘယ်သွားမလဲဒါနဲ့ဒါနဲ့ဒုတိယဘဝကြသူဂတိဘဝလာဖို့သေးကြတယ်ဆိုသုလသောတာပန်ဆိုပိစယပရိက္ခဉာဏ်ကေခာဥတ္တနာဝိတ္တုရိဖြစ်ပြီဆိုလို့ရှိရင်သုလသောတာပန်သောတာပန်အလားတူလို့မို့ဒုတိယဘဝမှာသူဂတိဘဝရောက်ရဖို့သေးကြပြီဆိုအဲ့ဒီမှာတော့မသေးကြပါလား ဘာဝပဲမဟုတ်လားတဘာဝဟာတဘာဝပဲပေါ့တဘာဝကိုလွန်လို့မရဘူးအဲ့ဒါကျမ်းဂန်ကဒီလိုဆိုတော့အပရိဟိနကာဝိတရဏဝိတုဒ္ဓိကောမရလျော့သောဒုမှလွန်မြောက်မှုဆိုတဲ့ကင်္ခာဝိတရဏဝိတုဒ္ဓိရှိနေသောဝိပဿကောဝိပဿနာရှုသောပုဂ္ဂိုလ်သည်လောကိယာဟိ သီလသမာဓိပညာတမရာဟိလောကီဖြစ်သောသီလလောကီဖြစ်သောသမာဓိလောကီဖြစ်သောပညာတို့နှင့်သမဏဂတတာပြည့်စုံခြင်းကြောင့်နိယတဂတိကောမြဲသောသူဂတိဘဝရှိ၏တဲ့အဲ့ဒီမှာသူဂတိဘဝမြဲတယ်အပေမဟာဘူးဆိုတာမှာအကြောင်းနှစ်ချက် သူ့တဏ္ဍာမှာတဲ့ကင်္ခာဝိတရဏဝိတုဒ္ဓိမယုတ်ရော့ဘူးတဲ့မယုတ်ရော့ဘူးဆိုတာအမြဲအကြောင်းကျိုးသိနေတာပြောတာကင်္ခာဝိတရဏဝိတုဒ္ဓိမယုတ်ရော့ဘူးဆိုတာရှုလို့ပဲဖြစ်စေဆင်ញင်လိုက်လို့ပဲဖြစ်စေဟော အကြောင်းကျိုးများရှိတာပဲအကြောင်းကြောင့်ကျိုးတွေဖြစ်နေတာပဲကောင်းတဲ့အကြောင်းလို့ရင်ကောင်းတဲ့အကျိုးဖြစ်မှာပဲဆိုးတဲ့အကြောင်းလို့ရင်ဆိုးတဲ့အကျိုးတွေဖြစ်မှာပဲအဲ့လို သိနေတဲ့အသည့်ရှိပြီးတော့တဲ့လောကီဖြစ်တဲ့သီလသမာဓိပညာတို့နဲ့ပြည့်စုံနေရင်သူဟာသူဂတိဘဝသွားဖို့ဂိမ့်သေးတယ်တဲ့အဲဒါအတိဘယ်ကကင်္ခာဝိတနာဝိသုဒ္ဓိရုပ်ရော့သွားလို့မရှိပဲဖြစ်တဲ့အချိန်မှဆိုရင်တော့ဘာဖြစ်တယ်လဲ ပယ်သွားနိုင်တာပဲသူဂတိဘဝမမြဲဘူးအဲ့ဒါလို့ဆိုလို့ရှိရင်သီလသမာဓိပညာနဲ့လည်းပဲမပြည့်စုံနိုင်တော့ဘူးမပြည့်စုံနိုင်ရင်တော့အပေကြစေနိုင်လောက်အောင်ကျမ်းသန်းတဲ့အကုသိုလ်မှုကိုပြုနိုင်သေးတာပဲပြုနိုင်ပြီဆိုလို့ရှိရင်တော့နိဒဂတိဂတိကိန်းတွေမမြဲတော့ဘူးအဲ့ဒါသဘာဝမကြဘူးလားကြံ့ငံဖွင့်တာ ရတယ်ဒီလောက်ကလေးနဲ့များဘာများစိတ်ဓာတ်တွေပြောင်းလဲသွားဦးမလဲမပြောင်းလဲနိုင်ဘူးမပြောင်းလဲနိုင်တော့လောဘထူမြဲဒေါသထူမြဲမောဟထူမြဲထူမြဲပဲထူနေပြီတာဆိုတော့ယမယံခါအကြောင်းမသိတဲ့အခါအပေကြစေနိုင်တဲ့အကုသိုလ်မှုပြုကောင်းပြုမိနိုင်တာပဲကင်္ခာဝိတရဏဝိတ္တုရော့သွားလို့ လောကီသီလလောကီတမာတိလောကီပညာတို့နဲ့မပြည့်စုံလို့ဒါကြောင့်သွားနိုင်တယ်ဒါကြောင့်သုလသောတာပန်ခေါ်တဲ့ကင်္ခာဥဒ္ဒရဝိတ္တုပြည့်စုံတဲ့ပုဂ္ဂိုလ်ဟာဖြစ်ဖူးတဲ့ပုဂ္ဂိုလ်ဟာသူကတိဘဝဂိမ့်နေမြဲတယ်ဆိုတာအဲ့ဒီကင်္ခာဝုဒနာဝိသုဒ္ဓိမယုတ်မယော့မှတဲ့တဲ့ရပြောရင်အကြောင်းအကျိုးသဘာဝကိုပိုင်းပိုင်းခြားခြား အမြဲတစေသိနေမှာဩကြောင်းကြောင်းကြိုးဖြစ်နေတဲ့သဘောပဲရှိတာပဲပုဂ္ဂိုလ်တ attva ဆိုတာဘာကမှမရှိပါပဲကလားအခိုင်အမာအနေနဲ့အဲ့ဒီအရိအမြဲရှိတာကိုပဲအပရိဟိနကင်္ခာဝုတ္တရဏဝိသုဒ္ဓိကောခေါ်တယ်အဲ့ဒါလို့မှပဲနိယတဂတိဂရိမြဲတယ်တဲ့ဘယ်မလားနိုင်တယ်ဒီလိုမဟုတ်ဘူးဆိုလို့ရှိရင်တော့နာလားနိုင်သေးတယ်တဲ့ ဘုန်းကြီးတို့တက္ကသိုလ်ဓမ္မယုံမှာတရားဟောစဉ်ကတရားနာပရိသတ်ထဲကတယောက်ကမေးတယ်သူကတော့အပယ်ကြမကြမပါဘူးထင်တယ်သူကကင်္ခာဝိတရဏဝိတ္တုရိနဲ့ပြည်စုံလို့သုလသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာတဲ့သေဃာနိကြမှာ အကုသိုလ်အာယုံအကုသိုလ်စိတ်ဖြစ်ပေါ်ပြီးတော့ကင်္ခာဥဒရဏဝိတ္တုပြက်သွားပြီဆိုရင်တဲ့ပြက်လျက်ပဲသူသေသွားတယ်ဆိုရင်တဲ့ဟိုဘက်ဘဝမှာသူတရဏဂုံတည်ပါမလားတဲ့ဟိုဘက်ဘဝရောက်တော့ကဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်ကိုးကွယ်စိတ်ကတဲ့ဗုဒ္ဓဘာသာဝင်ဖြစ်ပါမလားလို့ဆိုလိုတယ် ဒီဘက်ဘဝမှာကင်္ခာဝုဒ္ဒနာဝတ္တရိအထိတော့အထုတ်ဖူးတယ်ဒါပေမဲ့ဒီကနေ့မှာတော့ဒီကင်္ခာဝုဒ္ဒနာဝတ္တရိကမရှိတော့ဘူးလောဘဒေါသအစာကြီးတဲ့စိတ်ကြမ်းတွေပေါ်လာပြီးအဲ့ဒီစိတ်ကြမ်းတွေနဲ့ပဲသေသွားတယ်ဆိုရင်တဲ့ဟိုဘက်ဘဝကြတော့ဒီပုဂ္ဂိုလ်ဟာသူကကင်္ခာဝုဒ္ဒနာဝိတ္တုရိအထိတော့မပြောပါဘူးဟိုဘက်ဘဝကြတော့ဒီပုဂ္ဂိုလ်ဟာ သရဏဂုံတည်ပါမလားတဲ့ဆက်ပြီးတော့တည်နေပါမလားတဲ့ဒီလိုမေးတယ်အဲ့ဒါဘယ်လိုပြေရမလဲဟမ်သွားရတယ်အဲ့ဒါကပြက်သွားတာကင်္ခာဝိရဏဝိတ္တရိတည်ပြီးတော့သုလသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒေဂာနိအထိဒေရစိတ်အထိ ကင်္ခာဝိတရဏဝိတုဒ္ဓိရှိနေပါတယ်တဲ့ရှိနေပြီးတော့သူသေသွားပါတယ်တဲ့အဲ့ဒါလို့ဆိုရင်နောက်ဘဝမှာသူတရဏဂုံတည်ပါမလားဘုံကတရဏဂုံဆိုတာပါလေယရဏသုံးပါးကိုအာကိုအထာရပဲလို့ယုံကြည်စိတ်ကတဲ့စိတ်ဒါကိုတရဏဂုံခေါ်ရမဟုတ်လား ဖះကိုလည်းယုံနဲ့တရားကိုလည်းယုံနဲ့သံဃာကိုလည်းယုံနဲ့ယုံကြည်ရင်တရဏဂုံတည်ရောဒီလိုမဟုတ်လားသူမင်းကနှစ်ချက်ခုနပြောလို့လူတယောက်ဟာတရားထုတ်လို့ကင်္ခာဥဒနာဝိတ္တရိအထိသူရပါတယ်တဲ့သုလသောတပန်ဖြစ်ပါပြီတဲ့အဲ့ဒီကင်္ခာဝိတ္တရဏဝိတ္တရိဟာသူ့သေစိတ်မတိုင်မီအထိ သူတီးနေပါတယ်တဲ့ဒါနဲ့ပဲသေသွားရောတဲ့အဲ့တော့ဟိုဘက်ဘဝမှာသူသရဏဂုံတီးပါမလားတဲ့အဲ့ဒါတစ်ချက်နောက်တစ်ချက်ကကင်္ခာဥဒ္ဒနာဝိသုဒ္ဓိအထိသူရထားပါတယ်ဒါပေမဲ့ဒီကနေ့ကျတော့ဒီကင်္ခာဥဒ္ဒနာဝိသုဒ္ဓိပြတ်သွားပါတယ်လောဘဒေါသစိုက်တဲ့စိတ်ကြမ်းတွေဖြစ်ပြီးတော့သူသေသွားရတယ် အဲ့ဒီပုဂ္ဂိုလ်ကဟိုဘက်ဘဝမှာတရဏဂုံတီးပါမလားကြောင့်တရဏဂုံဆိုတာဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်စည်းကပ်တာတရဏဂုံအဲ့ဒီတရဏဂုံနှစ်မျိုးရှိတယ်လောကီတရဏဂုံလောကုတ္တရာတရဏဂုံလောကီတရဏဂုံဆိုတာပုထုဇဉ် မဲ့ညာဘုံညာမရသေးတဲ့အရိယာမဖြစ်သေးတဲ့ပုထုဇဉ်တို့သဏ္ဍာန်မှာဖြစ်တဲ့ယုံကြည်စိက္ကစိတ်ဟာလောကီတရဏဂုံမဲ့ညာဘုံညာနဲ့အတူတကွဖြစ်ပေါ်လာတဲ့အရိယာတို့သဏ္ဍာန်မှာဖြစ်နေတဲ့ယုံကြည်စိက္ကစိတ်ကလောကုတ္တရာတရဏဂုံအဲ့လိုနှမျိုးရှိတာမှာ လောကီတရဏဂုံကပုထုဇဉ်တို့တဏ္ဍာမှာဖြစ်ပေါ်တဲ့ယုံကြည်စိတ်ကစိတ်လောကီတရဏဂုံဟာညှိုးလဲညှိုးနွမ်းနိုင်တယ်ပြက်လဲပြက်စီးနိုင်တယ်တဲ့မဲ့ညာနဲ့အတူတကွအရိယတဏ္ဍာမှာဖြစ်ပေါ်လာတဲ့ယုံကြည်စိတ်ကစိတ်လောကုတ္တရာတရဏဂုံကတော့တဲ့ဒီဘဝလည်းမပြတ်ဘူးသေလည်းမပြတ်ဘူးခိုးဘက်ဘဝလည်းမပြတ်ဘူးတဲ့ မြဲသွားပြီအခုဒီမှာပစ္စယပရိက္ခညာအကြောင်းကျိုးသဘောသိတဲ့သိလို့မလို့ကင်္ခာဥဒရဏဝိတ္တုဖြစ်တဲ့ဒီပုဂ္ဂိုလ်ဟာသုတ္တနာမှာတရဏဂုံပြီးနေတယ်အကြောင်းကျိုးကိုရှုရင်း ဒီမြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တဆိုတာမရှိဘူးပြုလုပ်ပေးသူကာရကအတ္တခံစားသူဝေဒကအတ္တဆိုတာလည်းမရှိဘူး။ဘာပဲရှိတယ်လဲအကြောင်းအကျိုးဖြစ်စဉ်မျှပဲရှိတယ်။အော်ဘုရားဟောတာမှန်လိုက်တာဒီလိုဆိုတော့တရားလည်းယုံဘုရားလည်းယုံပိုးယုံလာကရဏဂုံပိုးပြီးတော့အကောင်းလာတယ်။ဒါပေမဲ့ဒီပုဂ္ဂိုလ်ဟာ သူ့ပေါ်မှာတည်နေတဲ့တရဏဂုံဟာလောကီတရဏဂုံလားလောကုတ္တရာတရဏဂုံလားလောကီတရဏဂုံပေါ်သူမဲ့ရပါလားမရသေးတော့မဲ့မရသေးဒီဖြစ်ပေါ်နေတဲ့တရဏဂုံဟာလောကီတရဏဂုံဒီလိုဆိုတော့ဒီလောကီတရဏဂုံဟာပြတ်နိုင်သလားမပြတ်နိုင်ဘူးလားပြတ်နိုင်တယ်တခါတယောက်ရှိတယ်ကိုရင်းလောက်ကမြန်မာ နေ့ဆိုလို့ရှိရင်1315ခု14 15ခုနှစ်လောက်က14ခုနှစ်လောက်ကတရားအထုတ်တာတရားအထုတ်ပြီးတရားတွေတွေ့သိပြီးတော့တရားသဘောသိသဘောကြတော့လူမှုကိစ္စတွေစိတ်ဝင်စားတော့ပဲနဲ့သူ့လုပ်ငန်းကင်တာနဲ့အိမ်ကလူနဲ့ပြစ်ထားပြီးတော့အိမ်ကိုမပြန်တော့ဘူးနေရောညာရောတနေ့နည်းနည်းအဲ့ဒါလိုနေတယ်သူအိမ်တော့ဦးစီးပဲ အဲ့တော့သူ့ကိုတချို့ဆရာတော်များကယူဆကြတယ်ဒီပုဂ္ဂိုလ်ဟာအဲ့ညာဖူညာလောက်တော့ရပြီနဲ့တူတယ်လို့အဲ့ဒါလို့ထင်ကြတယ်တတိယမညာဖူညာဆိုတာအနာဂါမိမညာဖူညာအနာဂါတော့ဖြစ်လောက်ပြီထင်တယ်မဖြစ်သေးတော့မှပဲနီးနေပြီနဲ့တူတယ်အဲ့ဒါလို့ယူဆကြတယ် နောက်ကြတော့သူအိမ်ပြန်ပြီးတော့အိမ်ကလုံငန်းကိုင်ကနေပြန်လို့လောက်ရကနေပြီးတော့ဘာဖြစ်သွားတယ်လဲလို့ဆိုတော့ဂိုင်းဆရာတယောက်နဲ့တွေ့ပြီးတော့အဲ့ဒီဂိုင်းဆရာရဲ့ပြောတာဟောတာတွေယုံကြည်လောက်တာကိုင်တာတွေယုံကြည်အုံတွေရောဖွက်တွေရောပွဲတွေရောဘာတွေရောညာတွေရောအဲ့ဒါတွေအာသူယုံကြည်သွားပြီးတော့အဲ့ဒီဂိုင်းဆရာစီသူတပည့်ခံလိုက်တယ်တပည့်ခံရကနေပြီးတော့ ခိုင်းအလုပ်တွေကျုံလုပ်လိုက်တာတရားတွေဘယ်ရောက်မှမသိဘူးနောက်ကြတော့သူကိုယ်တိုင်ဂိုင်းเสียဖြစ်လို့အုံခဲဖွားဟဲနဲ့ကြံဖနှောင်းနဲ့ပေါက်လို့ပေါက်လက်ဝါးနဲ့ရိုက်လို့ရိုက်ကုကုရတာတာတွေလှုပ်လာနောက်ကြတော့အတော်ကိုပျက်စီးသွားပါတယ်နတ်နဲ့စကားပြောသလိုလိုအထက်ပုဂ္ဂိုလ်ကြီးတွေနဲ့စကားပြောသလိုလိုနဲ့ဖြစ်ကုန်ရော ဒီတော့အဲ့ဒီအထက်ပုဂ္ဂိုလ်ကြီးတွေနဲ့နတ်နဲ့ပြောတယ်အထက်ပုဂ္ဂိုလ်စကားပြောတယ်နတ်နဲ့စကားပြောတယ်ပွဲတွေတင်တယ်ဗာတယ်ညာတယ်ဆိုကြတဲ့ကအဲ့ဒါသီလပတ္တပရာမာသဒိဋ္ဌိခေါ်တယ်ဒီအဖြစ်ဆင်းရဲငြိမ်းစေနိုင်တယ်လို့ယူဆတဲ့အယူအဆအလေးအကျင့်မက်ခင်ဘောင်မဝင်မဲမဝင်တဲ့အလေးအကျင့်လုပ်ငန်းကိစ္စတွေလှုပ်ခြင်းအပြင် ဆင်းရဲငြိမ့်စေနိုင်တယ်လို့ယူဆတဲ့အယူမှာအဲဒီတော့ဒီလူမှာတရဏဂုံအားကောင်းနေတာအမကောင်းတော့ဘူးဒါပေမဲ့သူတရဏဂုံဖရာတရားတော့ပရိတော်စိတ်တယ်အရဟံဂုံတော်တထောင်အစာရှိသည့်စိတ်တယ်အဲ့ဒါလို့စိတ်တာဟာဖရာယုံကြည်လို့စိတ်တာလားဓမ္မမဟုတ်သေးခုကောင်းအောင်စိတ်တာလားအဲ့လိုဆိုတော့တရဏဂုံအားကောင်းမှာမလား မကောင်းတော့ဘူးရှိတယ်ဆိုရုံမျှပဲရှိတော့တယ်အဲ့တော့သူဟာကင်္ခာဥဒ္ဓမဥဒ္ဒုတွေမဟုတ်ဘူးအ ਨੇ ဆုံးသင်္ခါရုပ္ပခညာတိတော့သူရပြီလို့ညာနံပါတ်31ဒါကြောင့်မလို့ဟိုမဲ့ညာဖူညာတိရပြီးပြီလို့အများကယူဆတတ်မှတ်နိုင်သည့်အထိဖြစ်တယ်ဆိုတော့သူတရားဟာတော်တော်လေးတော့သိသွားလို့ပဲအစင်းမြင့်မြင့်တော်တော်လေးသိသွားလို့တလို့ယူဆနိုင်သည့်အထိဖြစ်သွားတာ အဲ့ဒီအစင်းမြင့်မြင့်သိထားတဲ့တရားတောင်မှဟောဒီမှာပြတ်မသွားဘူးလားပြတ်သွားသေးတယ်အဲ့ဒါဒီဘဝတယ်ဟိုဘက်ဘဝတယ်ဆိုရင်တော့ဒီကင်္ခာဝုတ္တရဏဝိတုဒ္ဓီလေးဟာစိတ်ချရပါမလားလောကီတရဏဂုံဆိုတော့မပြတ်နိုင်ဘူးလားပြတ်နိုင်တာပဲလောကီတရဏဂုံဖြစ်နေတာတရားအတွေ့အထိကအာမကောင်းသေးဘူးလောကီတရဏဂုံဖြစ်နေတော့ သေဒီအထိကင်္ဃဝတ္တမဝေဒတိတည်မြဲသွားအောင်တော့လောကီတရဏဂုံရဲ့သဘာဝအရာဟိုဘက်ဘဝမှာတရဏဂုံတဏဏဂုံပြက်ခြင်းပြက်နိုင်တယ်အဲ့တော့သေတဲ့စိတ်မတိုင်မီမှာကင်္ဃဝတ္တရဏဝိတ္တုတိပြက်သွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်အတွက်ကတော့ဟိုဘက်မှာပြက်ဖို့ပုံမတရဏဂုံပြက်ဖို့ပုံမများဘူးလားများတယ်သို့တော့ပြက်လိုက်မယ်လို့တိတိကျကျလို့ပြောလို့ရမလား မရဘူးအခဏသေစိတ်အထိကင်္ခာဥတ္တရဏဝိတ္တုတည်သွားတဲ့လူဆိုလို့ရှိရင်တော့ဟိုဘက်မှာတရဏဂုံမပြတ်ဖို့ပဲများတယ်လောကီတရဏဂုံဖြစ်လို့သာပြက်ကောင်းပြက်နိုင်တယ်လို့ပြောရတယ်သို့တော်လည်းပဲဒီလောက်အချိန်ကောင်းအောင်ပါနေပြီဆိုလို့ရှိရင်တော့မပြတ်ဖို့ပဲများပြီလိမ့်မယ်မဟုတ်ပြီဘူးလားအဲ့ဒါပဲများပြီလိမ့်မယ် လောကီတရဏဂုံဟာပြတ်တတ်တဲ့သဘောရှိတဲ့အတွက်အတိအကျပြောလို့တော့မရတရဏဂုံပြတ်တယ်ဆိုတာသိရင်လဲတရဏဂုံပြတ်သွားတယ်ဘာသာအယူဝါဒတစ်ပါးပြောင်းလဲကိုးကွယ်ရင်လဲတရဏဂုံပြတ်တယ်အဲ့လိုအကြောင်းနှစ်ချက်ရှိတယ်အဲ့တော့ကင်္ခာဥဒ္ဓမဝိသုဒ္ဓိသေစိတ်အထိတည်မြဲသွားတော့လည်းပဲသေသွားပြီဆိုရင်သူတရဏဂုံကတော့သေသွားတဲ့အတက်ပဲပြတ်သွားပြတ်သွားပြီတို့သို့တော်လည်းပဲ နောက်ဘဝရုပ်အသည့်နာအသည့်နဲ့ဘဝအသည့်ရတဲ့အခါမှာဒီဘက်ဘဝကကိခာဝတ္တနာဥဒ္ဓိအရှိန်ကောင်းနေတဲ့အတွက်ဟိုဘက်ဘဝမှာပုဂ္ဂိုလ်သတ္တဝါအတ္တမရှိဘူးဘုရားတရားသံဃာယရဏသုံးပါးယုံကြည်တဲ့စိတ်တရဏဂုံတည်မဲ့ဆိုလို့ရှိရင်တည်နိုင်တယ်တည်ဖို့ပိုများတယ်ပေါ့ဒီလိုယူဆနိုင်တယ်လောကီတရဏဂုံဖြစ်နေတဲ့အတွက်သာမௌချတည်မယ်လို့မပြောနိုင်ဘူး ။ဘာကြောင့်လောကိတရဏဂုံဖြစ်တာနဲ့မုတ်ချတိမယ်လို့မပြောနိုင်တာလဲ။လောကိတရဏဂုံကပြတ်တတ်လို့ဒီဓမ္မအတွင်းမှာလည်းပြတ်နိုင်တယ်။သေရင်တော့မုတ်ချပြတ်တာပဲ။သေပြီးနောက်မှပြန်ပြီးရင်ဒီဖို့ပဲ။ဒါအဲ့ဒါလို့တည်နိုင်တဲ့သဘောကလည်းရှိတယ်။ရှမ်းပြည်မှာမလားလာရှုံးမလားတော့ တိတ်မကွဲတော့မိန်းကလေးတယောက်ရှိတယ်သူမိဘကမွတ်စလင်မိဘရောသူအကိုတွေရောဘာတွေရောအကုန်လုံးမွတ်စလင်အယူဝါဒယူတယ်တော်တော်ဖေကဆိုတော်တော်အစွဲပြင်းထန်တယ်မေကတော့မူလက ဗုဒ္ဓဘာသာဆိုဓမ္မရဲ့ဖေးနဲ့ရတဲ့ခါကျမှမွတ်စလင်ဖြစ်သွားတယ်ဒါပေမဲ့လည်းတချို့ဗုဒ္ဓဘာသာကနေမွတ်စလင်ဖြစ်တဲ့လူတွေကသူတို့ကတော့ဘိုးကဲနေသဲနေတတ်တာရှိသေးတယ်အဲ့ဒီမိန်းကလေးဟာငယ်ငယ်ကလေးဘဝကလေးက तू ကပြန်ပြောတာပြန်လျှောက်တာကလေးဘဝကလေးက ုန်းကြီးမြင်ရှိခိုးခြင်းစိတ်ကြီးညိုစိတ်ပေါ်တယ်ဖရာဆင်းတို့မြင်ရှိခိုးခြင်းစိတ်ကြီးညိုစိတ်ပေါ်တယ်ကလေးလေးဘွားတယ်အဲ့ဒါကြောင့်အမေအဖေတွေမရှိဘူးအလစ်ဆိုလို့ရှိရင်သူဘုန်းကြီးလည်းရှိခိုးတာပဲဖရာလည်းရှိခိုးတာပဲသူတို့မွတ်စလင်ဘာသာလုံထုံးလုံနည်းတွေဆိုရင်သူ့စိတ်ထဲကကြမ်းတမ်းတယ်လို့စိတ်ထဲကအဲ့လိုထင်နေတယ်မနှိမ့်မြို့ဘူး အဲငငယ်ကလေးကသူကတရဏဂုံတီးနေတာပဲဒါနဲ့သူ့စိတ်အယူအဆနဲ့မိဘညီကောင်မောင်နှမတွေရဲ့အယူအဆကဆန့်ကျင်နေတော့သူကနေလို့ထိုင်ရနေရထိုင်ရတာမကောင်းဘူးနဲ့ဒါနဲ့16နှစ်သမီးကြတော့မဖြစ်ပါဘူးဒီတိုင်းနေလို့ရှိရင်တော့ငါစိတ်လည်းမချမ်းသာဘူးစိတ်တွေလည်းကြမ်းတမ်းကုန်လိမ့်မယ်အဲ့တော့လွတ်လွတ်လပ်လပ် ငါလှုပ်ချင်တာလှုပ်အောင်ငါချီတော့ပုံငါရက်တည်နေအောင်လှုပ်ပါမယ်လှုပ်မှာပဲဆိုပြီးတော့အသက်မွေးဝမ်းကြောင်းလုပ်ငန်းသူကလုပ်တယ်16နှစ်သမီးအသက်မွေးဝမ်းကြောင်းလုပ်ငန်းလုပ်တာကဒါသူအာယူတာပဲမိဘနဲ့ခွဲပြီးတော့သူ့ဟာသူလွတ်လွတ်ကျွတ်ကျွတ်နေနိုင်အောင်လုပ်အဲ့ဒါလိုလုပ်တယ်သူမလုပ်ရဘူးလို့ပြောတယ်အသက်20တနှစ်သမီးကြတော့အိမ်ကနေထွက်ပြေးရော အိမ်ကနေထွက်ပြေးထွက်ပြေးပြီးတော့တခြားတစ်မျိုးသွားဒီဟာစီးပွားရေးကလောက်တဲ့အလုပ်အခါငါရှိတော့ဆက်ပြီးလောက်သူကြည်တော်ကသူရပ်တည်နိုင်အခုတော့တော့တော်တော်လေးကြီးကြီးပေါ်ပေါ်ဖြစ်နေပါပြီတလောကပဲဒီလာပြီးတရားအထုတ်သေးတယ်ကကတတရဲယူပြီးအထုတ်တယ် အခုတော့နိုင်ငံသားကသူ့အကိုအမများကခေါ်လို့ဆိုပြီးတော့နိုင်ငံသားထွက်သွားတယ်အဲဒါမျိုးကဖြစ်တောင်ဖြစ်ခဲပဲတွေ့တွေ့ရခဲ့တယ်ဒီတယောက်ပဲခွန်ကြီးတော့တွေ့ဘူးသေးတယ်သူဟာသူဖြစ်လာတဲ့ဗုဒ္ဓဘာသာဘယ်သူမှမဟောရပြောရတာမဟုတ်ဘူးဘယ်စာအုပ်မှလည်းဖတ်ရတာမဟုတ်ဘူး အဲ့ဒါသူ့ကိုဗာပြောရမလဲဆိုတော့ born buddhist လို့ပြောရမှာပဲမွေးကလေးကဘုရားဘာသာဖြစ်လာတာအာတရဏဂုံတီးလာတာဒီတော့မွေးကလေးကတရဏဂုံတီးလာတာဆိုတော့အရင်ဘဝတရဏဂုံအားကောင်းတယ်လို့အရင်ဘဝကအရှိန်ဟာမာလာတဲ့အတွက်ဒီဘဝမှာမွေးမွေးခြင်းဖျားကြည့်ညိုတရားကြည့်ညိုသံဃာကြည့်ညိုဖြစ်တာပဲဒါခဏကင်္ခာဥတ္တမဥတ္တရိဟာသေစိတ်အထိ သင်္ခါဥဒ္ဒနာဝိသုဒ္ဓိတည်မြဲနေတယ်ယုံနာအကြောင်းကျိုးမြပဲရှိတာပဲအကြောင်းကျိုးမှတပါဘာမှမရှိဘူးပုဂ္ဂိုလ်သတ္တဝါရဲ့လို့လည်းမရှိဘူးဆိုတော့ပစ္စယပရိသဉာဏ်ဟာထက်တဲ့တဏ္ဍာကြီးဖြစ်နေမယ်ဆိုလို့ရှိရင်တော့ဒါအချိန်တော့တော်တော်ကောင်းနေပြီကောင်းနေတော့ဒီမိန်ကလေးလို born buddhist မဖြစ်နိုင်ဘူးလားတရဏကိုတည်နိုင်တယ်မပြတ်နိုင်ဘူးဖြစ်နိုင်တာပဲသို့တော်လည်း ပြောမရတာကလောကီတရဏဂုံဟာပြတ်တတ်တဲ့သဘောရှိတယ်လို့ဆိုတဲ့အတွေ့သာပြက်ခြင်းလဲပြက်သွားနိုင်တာပဲလို့ဒီလိုတွေးရတာဒါပေမဲ့နောက်တစ်ခုတစ်ခါတွေးပြန်တဲ့အခါကျတော့နောက်တစ်ခုတစ်ခါပြန်စဉ်းစားတော့ဒါတွေကကျမ်းဂန်မှာကဘယ်သလောက်ကြအောင်ကကတတတိလိုက်ဖွင့်ပြနေမလဲဖွင့်ပြပြရလဲအကြောင်းမရှိဘူးနောက်တစ်ခု စဉ်းစားစရာကတချို့မှာမွေးလာတော့မိဘယူတဲ့ဘာသာယူဝါဒယူတဲ့မိဘခရစ်ယာန်သူခရစ်ယာန်ယူတဲ့မိဘမွတ်စလင်ဆိုမွတ်စလင်ယူတဲ့သိလို့နားလည်လို့တော့မဟုတ်ဘူးမယိုးဖလာပေါ့အဲ့လိုယူတယ်ဒါပေမဲ့နောက်ကြတော့အချိန်တန်အရွယ်လောက်ရောက်လာ73လေးနှစ်သား73လေးနှစ်သမီးဖြစ်လာတဲ့ခါစာလေးပါလေးဖတ်တတ်လာတော့စာဖတ်တယ်ကိုယ်တကယ်ချင်းမိတ်ဆွေတွေနဲ့ဆွေးနွေးတယ် အကဲခတ်တယ်လေ့လာတယ်အဲ့ဒါလိုလိုရင်းကမှနေပြီးတော့ဘုရားတရားတော်မှာအမှန်ပဲလို့သူဟာသူ စိတ်แท้သဘောပေါက်ပြီးတော့စိတ်แท้တဲ့ဗုဒ္ဓဝါဒကိုယုံကြည်နေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်အဲနောက်ကြတော့တို့ဟာသာဖယင်းကနေတရားနာတရားနာယင်းကနေတရားအထုတ်တယ်အဲ့လိုဖြစ်လာတဲ့အခါကျတော့နောက်ကြတော့ပြောင်ပြောင်ရှင်းရှင်းပဲဗုဒ္ဓဘာသာကူပြောင်းလိုက်တယ် အဲ့ဒီပုံကိုမျိုးကြတော့လည်းပဲခုနခင်္ခာဥတ္တမဝိတ္တရိတော်တော်အားကောင်းအိမ်ကောင်းဖြစ်ခဲ့တဲ့ပုံကိုလို့ဆိုခြင်းမဆိုနိုင်ဘူးလားဆိုနိုင်တာပဲဘာကြောင့်ဆိုနိုင်တယ်လဲလို့ဆိုတော့အခိုက်အတန့်အပြင်သူ့မှာမလိလာရေးမလိလာရသေးပညာအသိမပြည့်စုံသေးတဲ့အချိန်မှာပဲသူဘာရယ်လို့မဟုတ်တယ်လို့ဖြစ်နေတာမိဘအယူကတော့ခရစ်ယာန်ယူပဲမိဘအယူကတော့မွတ်စလင်ယူပဲအဲ့တော့ မိဘကဘုရားရှိခိုးကြောင့်ခေါ်လိုက်တော့ဗလီခေါ်လိုက်တော့အဲ့ဒါလိုလုပ်တာပဲသူစိတ်ထဲမှာတော့ဘာယုံကြည်နိုင်ညာယုံကြည်တယ်တော့မရှိဘူးအဲ့ဒီအချိန်ဟာသူ့မှာပညာအသိမပြည့်စုံသေးတဲ့အချိန်ပညာအသိပြည့်စုံလို့မလို့ကိုယ့်ဟာကိုယ်တွေးတာခေါ်တာဝေဖန်တတ်လာတဲ့အခါကျတော့သူဟာဘုရားတရားတော်ဟာအမှန်ပဲလို့လက်ခံယုံကြည်မှုမပြုတ်လိုက်ဘူးလား ဆိုတော့ဒီပုဂ္ဂိုလ်မျိုးလည်းပဲခုနပြောသလိုကိခာဥဒ္ဒနာဝိတ္တရိအကောင်းတဲ့ပုဂ္ဂိုလ်တွေကမဖြစ်နိုင်ဘူးလားဖြစ်နိုင်တာပဲဒီတော့နောက်ဘဝမှာဘဝအသစ်ဖြစ်ဖြစ်ချင်းတရဏဂုံမတည်သေးတော်လည်းပဲအချိန်တန်အရွယ်ရောက်တဲ့အခါကျတော့တရဏဂုံတည်တော်ဟုတ်တယ်မဟုတ်လားအဲ့ဒါသူ့ကိုတရဏဂုံတည်တဲ့ပုဂ္ဂိုလ်လို့ပဲပြောရမယ် ငငယ်ရဲ့အသိဉာဏ်မပြည့်စုံနေတဲ့အခါမှာမတီးတာကိုမပြောရဘူးဒီတော့အဖြေကစိတ်တဘာဝအရာဆိုရင်ကင်္ခာဝုတ္တရဏအာကောင်းဝိတ္တိအာကောင်းတဲ့ပုဂ္ဂိုလ်ဟာမွေးမွေးချင်းတရဏဂုံတည်တာလည်းဖြစ်နိုင်တယ်။နောက်အချိန်တိုင်းအရွယ်ရောက်မှတရဏဂုံတည်တာလည်းဖြစ်နိုင်တယ်။ သို့တော်လည်းပြက်ရင်အခိုက်အတန့်ပဲပြက်မှာပေါ့မဟုတ်လားသေသားလို့မလို့တရဏဂုံပြက်သွားလည်းပဲအသိဉာဏ်မတိဝသေးခင်အခါလောက်မှာပဲသူတရဏဂုံပြက်နေမှာပဲရှိမှာပဲအသိဉာဏ်တိဝလာတာ ਨੇ ဟာတရဏဂုံဒီမှာပဲလို့ဒီလိုတို့ရမှာပဲဘာဥဒ္ဒမနာပသုတ်ဒီနဲ့ပတ်သက်လို့ ဘဟုတုတပေါ့လေဒါပေမဲ့ယောဂီအနေကတော့ကင်္ခာဥဒရဏဝိတ္တုလေးဖြစ်တာနဲ့ပဲတော်လောက်ပြီလို့အာရကျေနပ်နေရမလားအဟဘာမှမဟုတ်သေးဘူးဝိပဿနာဉာဏ်တောင်မဖြစ်သေးဘူးဘာပဲဖြစ်သေးလဲဝိပဿနာရဲ့အခြေခံဉာဏ်ပဲဖြစ်သေးတယ်ဟုတ်ကဲ့လားအဲ့တော့ဖြစ်မှုပြမှု အနိစ္စဒုက္ခအနတ္တကိုမသိသေးဘူးရှင်းရှင်းလင်းလင်းသိတဲ့ဉာဏ်အားမကောင်းသေးဘူးဒါကြောင့်ဆက်အားထုတ်ရမယ်အဲဒါလိုအားထုတ်တဲ့အခါကျတော့ကြွားရင်နဲ့ကြွားတယ်လှမ်းတယ်ချတယ်ကိုွေးရင်နဲ့ကိုွေးတယ်ကိုွေးတယ်ဆန့်ရင်နဲ့ဆန့်တယ်စသည်ဖြင့်ရှုတဲ့အခါမှာကြွားခြင်းတယ်လို့ရှုလိုက်တာနဲ့ခြေတော်သူ့လိုလိုကြွားသွားတာကိုယ်တွေ့မသိရဘူးလား လမ်းကျင်တယ်လို့ရှုလိုက်တယ်နဲ့သူ့လိုလိုလှမ်းသွားတာမသိရဘူးလားခြားကျင်တယ်လို့ရှုလိုက်တာနဲ့သူ့လိုလိုခြားသွားတာမသိရဘူးလားသိရတော့အဲ့ဒါကြွကျင်စိတ်ကြောင့်လှမ်းကျင်စိတ်ကြောင့်ခြားကျင်စိတ်ကြောင့်ကြွ၍လှမ်း၍ခြား၍သဘောတွေဖြစ်နေတာပဲလို့ဉာဏ်နဲ့သိမလားဘူးလားအဲ့လိုသိလာတော့အဲ့ဒီကြွတာကိုငါကကြွလိုက်တယ်လို့သူထင်နေတာငါလမ်းနဲ့ငါခြားတယ်လို့ထင်နေသလားအဲ့တော့ကြွမှုလှမ်းမှုခြားမှုကိုပြုလုပ်တဲ့ငါရှိတယ်လို့ယူဆသလား မယူဆတော့ဘူးပုဂ္ဂိုလ်တ attva ရှိတယ်လို့မယူဆတော့ဘူးကြွားကျင်စိတ်ဖြစ်ပေါ်ရင်သူဟာသူကြွားသွားတာပဲလှမ်းကျင်စိတ်ဖြစ်ပေါ်ရင်သူဟာသူလှမ်းသွားတာပဲချကျင်စိတ်ဖြစ်ပေါ်ရင်သူဟာသူချသွားတာပဲအဲ့ဒီကြွားကျင်စိတ်ကြောင့်ရွေ့မှုတွေအစဉ်အဖြစ်လို့ရှေ့ရွေ့သွားတာကိုပဲလူသွားတယ်လို့ဒီလိုခေါ်ရတာမဟုတ်လားဟုတ်တယ်မဟုတ်လားကြွားကျင်စိတ်လှမ်းကျင်စိတ်ချကျင်စိတ်အစဉ်အဖြစ်ပေါ်လို့မလို့ကြွားမှုလှမ်းမှုခေါ်တဲ့ရွေ့မှုတွေ ဖြစ်ဖြစ်ပြီးရှေ့တိုးသွားတာကိုပဲဘာခေါ်တယ်လူသွားတယ်လို့ခေါ်ရတာအမှန်တော့သွားတတ်တဲ့လူဆိုတာရှိသလားမရှိဘူးကြွားခြင်းစိတ်ဖြစ်တော့ကြွားမှုဆိုတဲ့လေလှုပ်ရှားမှုဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်လှမ်းခြင်းစိတ်ဖြစ်ပေါ်တော့လှမ်းမှုဆိုတဲ့လေလှုပ်ရှားမှုဖြစ်ပေါ်မလာဘူးလားချားခြင်းစိတ်ကလေးဖြစ်ပေါ်တော့အောက်ဘက်ကိုတရွေ့ရွေ့ကျသွားမှုဆိုတဲ့လေလှုပ်ရှားမှုဖြစ်ပေါ်မလာဘူးလားအဲ့ဒါလို့ အကြောင်းကြောင့်စိတ်အကြောင်းကြောင့်ရွေရှားမှုဝါရောရုပ်တွေအစဉ်စဉ်ဖြစ်ပြီးရှေ့တိုးသွားတာကိုပဲလူသွားတယ်လို့ခေါ်ရတာဟုတ်ကဲ့လားတကယ်လို့များလူကသွားတတ်တယ်ဆိုလို့ရှိရင်အသေးကောင်ကြီးကိုမတ်တထောင်ပြီးပြလိုက်သမလားသွားဟဲ့ဆိုပြီးတော့ဟမ်ဘာလို့မသွားရအေးအဲ့တော့အကြောင်းမရှိတော့အကျိုးသွားမှုဖြစ်ခဲ့လား အဲ့တော့အကြောင်းရှိမှပဲအကျိုးသွားမှုဖြစ်တာသူ့ဟာသူသွားတတ်တဲ့လူဆိုတာရှိသလားမရှိပါဘူးကောနာမဣထသောတတ္တောယောဝိနာဟိတုပစ္စယေအတနောအာနုဘာဝေနတိတ်ထေဝါယတိဝါဝစေဣထဤလောက၌ဟေတုပစ္စယေစိတ်တည်းဟူသောမူရင်းအကြောင်း လေလှုပ်ရှားမှုဒီဟုသောတသင်္ကအကြောင်းတို့ကိုဝိနာဖယ်ထား၍အတ္တနာမိမိအနုဘာဝေနာအစွမ်းတတ္တိဖြင့်တိဋ္ဌေဝါယမူရိယနိုင်ယာဤယတိဝဝဇေသွားမူရိသွားနိုင်ယာဤသောထုစိတ်ဒီဟုသောမူလအကြောင်းလေလှုပ်ရှားမှုဒီဟုသော တဆင့်ကအကြောင်းမရှိဘဲသွားနိုင်တယ်ဆိုတော့တတ္တဝါသည်ကောအဘယ်တတ္တဝါဘေနိတဲ့ဟောရှိသလားမရှိဘူးနော်စိတ်ဆိုတဲ့မူလအကြောင်းလည်းမရှိဘူးစိတ်ကြောင့်ဖြစ်ပေါ်တဲ့လှုပ်ရှားမှုဆိုတဲ့တဆင့်ကအကြောင်းလည်းမရှိဘူးဒီအကြောင်းမပါဘဲနဲ့သူသတ္တိနဲ့သူသွားနိုင်တယ်ဆိုတော့ပုဂ္ဂိုလ်တ attva ဆိုတာဘယ်မလဲတဲ့ရှိရင်ပြသမှာတဲ့ပြနိုင်ရလား ဉာဏ်နိုင်မရှိဘူးတဲ့ဒါကြောင့်မလို့ကျမ်းဂန်ကလဲနဲ့တူတယ်တဲ့တကတံကိစ္စတိတကတံကိစ္စတိတိဝုစ္စတိသတ္တာရောဂောနေယောဇတဝသတ္တာရောဂောနေယောဇတဝသာရတိနာပါဇင်တေ ကတံကိစိစီတိဝုစတိတဲ့ဆိုလိုတာကလူတွေကလှဲသွားတယ်သွားတယ်ပြောကြတယ်တဲ့အမှန်ကလှဲသွားတာမဟုတ်ပါဘူးတဲ့ပါသွားတာဟဲ့လှဲကိုနွားတွေကောက်ပြီးတော့အပေါ်ကလူတက်မောင်းလိုက်တော့နွားတွေကရှေ့ဆွဲသွားတော့လှဲကြီးပါသွားတာကိုပဲလှဲသွားတယ်လို့ပြောကြတာပါတဲ့အဲ့ဒီမှာလှဲပေါ်ကမောင်းနေတဲ့လှဲမောင်းသမားနဲ့ သွားခြင်းစိတ်နဲ့တူပါတယ်တဲ့လဲကြီးနဲ့ဒီရုပ်ခန္ဓာကိုယ်ကြီးနဲ့တူပါတယ်တဲ့နွားနဲ့ရွေရှားလှုပ်ရှားမှုဆိုတဲ့ဝါရောနဲ့တူပါတယ်ကိစ္စတိတိစိတ်တံဥပ္ပစ္စတိသွားခြင်းစိတ်ဖြစ်ပေါ်၏တဲ့ဟောဘာဖြစ်ပေါ်တဲ့တော့တန်ထိုသွားခြင်းစိတ်ဒီဝါယံတောင်းနှင်းလှုပ်ရှားရွေရှားမှုသဘောကိုဇနေတိဖြစ်ပေါ်စေ၏ ။သွားခြင်းစိတ်ကဘာကိုဖြစ်ပေါ်စေတဲ့တော့တောင်းနှင်းမှုလှုပ်ရှားမှုရွေရှားမှုကိုဖြစ်ပေါ်စေတယ်တဲ့။စိတ်ကြောင့်ဖြစ်တာမဟုတ်လား။ရွေရှားမှုဝါယောရွေရှားမှုသဘောဒီဝိညာတိအထက်ကြွလိုက်တဲ့အမှုအရာရှေ့ရွေလိုက်တဲ့အမှုအရာအောက်ဘက်ကိုချလိုက်တဲ့အမှုအရာထုကိုဇနေတိဖြစ်ပေါ်စေ၏တဲ့ဟော ရွေရှားမှုဖြစ်ပေါ်လာတော့အထက်ကြွတဲ့အမူအရာကောမဖြစ်ဘူးလားရှေ့တိုးသွားတဲ့အမူအရာကောမဖြစ်ဘူးလားအောက်ဘက်ကျသွားတဲ့အမူအရာကောမဖြစ်ဘူးလားလေပဲအဲ့ဒီလေကဘု து ကြောင့်အဲ့ဒါလို့လှုပ်ရှားရတာစိတ်တကိရိယာဝါယောဓာတုဝိဖာရေနစိတ်သည်ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသောလေဤလှုပ်ရှား၍ရှားခြင်းကြောင့်တကလတ္တကာယတ္တ ရုပ်ခန္ဓာကိုယ်ကြီးတစ်ခုလုံးဤအဘိနိဟာတော့ရှေ့ကိုဆောင်သွားခြင်းကိုကမဏတိဝုစတိသွားတယ်လို့ခေါ်ရပါတယ်တဲ့ဟုတ်ကဲ့လားပါတယ်တော့စိတ်ကြောင့်ရွေရှားမှုဖြစ်ပေါ်တော့အဲ့ဒီရွေရှားတဲ့အတွက်ခန္ဓာကိုယ်ကြီးကရှေ့တိုးမသွားဘူးလားရှေ့တိုးသွားတာကိုပဲလူသွားတယ်တဲ့ဟုတ်ကဲ့လား လူကမောင်းလို့နွားဆောင်ဖို့လဲတို့သွားသည့်ပုံပမာစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာဟုတ်သလားသိကြသလားလှုပ်ဆော်ညလေလှုပ်ရှားလူသွားသည်ဟုခေါ်ရပါဟုတ်သလားစိတ်ကလှုပ်ဆော်ပြီးတော့လေကရွေ့ရှားသွားတယ်ဒါနဲ့ပဲအဲ့ဒါကိုပဲ လူသွားတယ်ဟုတ်ကဲ့လားဆိုစိတ်လုံးစောညာလေလှုပ်ရှားလူသွားသည်ဟုခေါ်ရတာစိတ်လုံးစောညာလေလှုပ်ရှားလူသွားသည်ဟုခေါ်ရတာ လူဆောင်လို့နွားဆောင်ဖို့လဲတို့သွားသည့်ပုံပမာလူကမောင်းလို့နွားဆောင်ဖို့လဲတို့သွားသည့်ပုံပမာသို့စိတ်ကမောင်းလို့ လေဆောင်ဖို့လူတို့သွားသည်ခေါ်ရတာစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာမောင်းသူစိတ်ထား လေးနှင့်နွားလဲကသွားသူပုံပမာမောင်းသူစိတ်ထားလေနှင့်နွားလဲကသွားသူပုံပမာသို့အဲ့ဒီတိုင်းဟုတ်ကဲ့လား ဟုတ်တပေါ့သွားတဲ့ပုဂ္ဂိုလ်တ attva ဆိုတာမရှိသွားခြင်းစိတ်ကြွခြင်းစိတ်လှမ်းခြင်းစိတ်ချခြင်းစိတ်ကြောင့်ရွေရှားမှုတွေဖြစ်သွားလို့နေရာရွေ့သွားတာကိုပဲလူသွားတယ်လို့ပြောကြတာပဲပုဂ္ဂိုလ်တ attva မရှိဘူးဆိုတာတကယ်ရှုကြည့်လို့ရှင်းရှင်းလင်းလင်းသိလာတဲ့အခါကျရင်အမှန်တန်ပြီးပြီးပြင်းပြင်းကြီးကြီးလင်းလင်းသဘောပေါက်လာပါတယ်အဲဒါလို့ဆိုလို့ရှိရင်ပြုသွားခြင်းကိုပြုလုပ်ပေးတတ်တဲ့ပုဂ္ဂိုလ်တ attva မရှိဘူးခံစားရတယ်ဆိုတဲ့ဝေဒကအတ္တလည်း မရှိခံစားတယ်ဆိုတာခံစားမှုသဘာဝဖြစ်ရုံမျှပဲလို့ဒီလိုသိတယ်အဲဒါလိုသိခြင်းအပြင်လောဘဒေါသမောဟကိလေသာတို့ရဲ့မူတရားဖြစ်တဲ့တည်ရန်ခိုင်မြဲနေတဲ့ပုဂ္ဂိုလ်ကောင်တ attva ကောင်ငါအတ္တအသက်ဝိညာဉ်ဆိုတာမရှိဘူးစိတ်ထင်ယုံမျှတာပဲလို့စိတ်ထဲမှာသဘောပေါက်တဲ့အတွက် ဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုကြာကြာနာနာပယ်နိုင်တဲ့အတွက်ဒီဒိဋ္ဌိပေါ်အခြေခံပြီးဖြစ်နိုင်တဲ့လောဘဒေါသမောဟကိလေသာတွေလည်းပဲနေပါနေပါသွားပြီးနောက်ဆုံးမှာကုန်ခန်းသွားတဲ့အတွက်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။